တရားနာဖို့အရှင်သင်ဖြစ်ပါပြီဗျာဆရာဘုရားတရားကြီးမြတ်တွေ့တော်မူပါရန်ညို့သေးစွာရှောက်ထားပါတယ်ဗျာယနေ့သုံးမောကတရားနာနေကြတဲ့ဗီယက်နမ်နိုင်ငံကတကားတကားမများနဲ့တကွအာလုံးသောကမ္ဘာလောကမှာရှိကြတဲ့တတ္တဝါအာလုံးကိုယ်စိတ်နှပြကျမ်းမာကြပါစေချမ်းသာကြပါစေ ဘေးပေါင်းရန်ပေါင်းကင်းကျင်းကြပါစေလို့မေတ္တာတွေပို့သပြီးတော့ယနေ့ညမင်္ဂလာသုတ်ဓမ္မဒေသနာတရားပွဲစတင်ကြရအောင်ဒီနေ့ညမှာမင်္ဂလာတရား38ပါးရှိတဲ့အ ਨੇ ကတတိယ3ခုမြောက်မင်္ဂလာဖြစ်တဲ့ပူဇာစ ပူဇနေရနံဆိုတဲ့မင်္ဂလာ အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ပူဇာစပူဇနေရနံပူဇော်သင့်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်များကို ပူဇော်ရင်မင်္ဂလာဖြစ်တယ်လို့ဗုဒ္ဓမြတ်စွာကဟောကြားတော်မူပါတယ် လောကမှာပူဇော်ထိုက်တဲ့နေရာမှာအသာဆုံးအမျက်ဆုံးပုဂ္ဂိုလ်ဟာတပ်ပင်ညုဗုဒ္ဓမြတ်စွာဘုရားရှင် ဖြစ်ပါတယ်အဲ့တော့ဗုဒ္ဓဘုရားဟာဘာကြောင့်လောကသားအလုံးရဲ့ပူဇော်သင့် ပူဇော်ထိုက်တယ်လို့မေးရင်အကြောင်း နှစ်ချက်ရှိပါတယ် jari oribzbagu lurile uzojari nedile bzojari pimarile jari cha ebe eda warị dadwa alụm ha piagu uzojabri azb ji ha b dda mohasari bialụ kinsi mari အပြစ်အနာစာဆိုတာဗုဒ္ဓဘုရားမှာတစွန်းတစမြမရှိပါဘူးဒါကြောင့်အပြစ်အလုံးကင်းစင်လို့ဘုရားဟာပူဇော်သင့် ပူဇော်ထိုက်ပါတယ်ဘုရားဟာ အပြစ်အလုံးအမြဲတမ်းကင်းစင်နေတယ်ဆိုတော့ဘုရားကိုလိုက်နှောက်ယှက်နေတဲ့မာနဆိုတာ ရှိပါတယ်အဲ့ဒီမာနဟာဘုရားဖြစ်တဲ့နေ့ကစဘုရားပြိဋိဘံစံတဲ့အထိ ဖရာရဲ့အပြစ်အနာအဆာတွေကို အမြဲတမ်းလိုက်ရှာပြီးတော့နှောက်ယှက်နေပါတယ်သို့တော်လည်းဖရာမှာအပြစ်တစုံတစ်ခုမှ သူမတွေ့ရပါဘူးနောက်ဗုဒ္ဓဖရာမှာရှိတဲ့ရှိတတ်တဲ့ဂုံအားလုံးနဲ့လည်းပဲပြည့်စုံပါတယ်အဲဒီလိုဂုံအားလုံးနဲ့ပြည့်စုံလို့လဲပူဇော်သင်ပူဇော်ထိုက်ခြင်းဖြစ်ပါတယ် ရားရှင်ရဲ့ဂုဏ်ဆိုတာကရှည်တွက်လို့မရနိုင်ပါဘူးဗုဒ္ဓဂုဏ်တော်အနန္တောဗုဒ္ဓဘုရားရှင်ရဲ့ဂုဏ်တော်တွေဟာ ရှည်တွက်လို့မရနိုင်အောင်များတယ်လို့ပိဋကတ်တော်မှာဆိုထားပါတယ်အဲ့တော့ဗုဒ္ဓဘုရားဟာဘာကြောင့် ပူဇော်သင့်ပူဇော်ထိုက်တယ်လဲဆိုရင်အကြောင်းတစ်ချက်ကအပြစ်အလုံးကင်းစင်လို့ရဲ့ ကုံအားလုံးနဲ့ပြည့်စုံလို့ရဲ့ဒီအကြောင်းတစ်ချက်ကြောင့်ဗုဒ္ဓဘုရားဟာ ပူဇော်သင်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်နောက်တစ်ပူဇော်သင်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်တွေကပိစေကဗုဒ္ဓနောက်ယန္တာပုဂ္ဂိုလ်များ အရိယာတာဝကများနောက်သီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှန်သမျှလည်းပဲပူဇော်သင် ပူဇော်ထိုက်တဲ့ပုဂ္ဂိုလ်များဖြစ်ပါတယ်အဲ့တော့ပိစိကဗုဒ္ဓတို့အရိယတာဝကတွေသီလရှိတဲ့ပုဂ္ဂိုလ်တွေသူတို့ကြတော့လည်းပဲသူတို့မှာလည်းလောဘအငြိအကျေးတွေဒေါသအငြိအကျေးတွေမောဟအငြိအကျေးတွေကင်းစင်ကြပါတယ်။နောက်ပြည်စုံသည်ပြည်စုံတိုက်တဲ့ဂုံနဲ့လည်းသူတို့ပြည်စုံကြပါတယ်။ဖျား လောက်တော့မပြည့်စုံတော့လည်းပဲသူတို့မှာရှိသင့်ရှိထိုက်တဲ့ဂုဏ်တွေနဲ့ပြည့်စုံတဲ့အတွေ့အကြုံပူဇော်သင်ပူဇော်ထိုက်ခြင်းဖြစ်ပါတယ်ဒီနေ့ခေတ်ရှိနေကြတဲ့သံဃာတော်အရှင်များများဟာလည်းပဲပူဇော်သင်ပူဇော်ထိုက်တဲ့အထဲမှာပါပါတယ်ဒီနေ့သံဃာတော်များဟာလည်းပဲလောဘဒေါသမောဟလုံးလုံးမကင်းသေးတော့လည်းပဲလောဘတွေဒေါသတွေမောဟတွေ ကိလေသာအကြီးကြီးနေပါအောင်ကြင့်ကြံနေထိုင်ကြပါတယ်အဲဒီလို အပြစ်ကင်းလို့လဲပူဇော်သင့်ပူဇော်ထိုက်ပါတယ်အဲ့တော့ယနေ့ခေတ်တန်ဃာတော်တွေမှာလည်းပဲရှိသင်ရှိထိုက်တဲ့သီလဂုဏ်တွေသမာဓိဂုဏ်ပညာဂုဏ်တွေနဲ့ပြည့်စုံကြပါတယ်အဲ့ဒီဂုဏ်တွေနဲ့ပြည့်စုံလို့လည်းပဲပူဇော်သင့်ပူဇော်ထိုက်ပါတယ်ပူဇာ ပူဇော်တယ်ဆိုတာကပစ္စည်းလေးပါ လူတန်းချင်းကိုလည်းပဲပူဇော်တယ်လို့ခေါ်ပါတယ်အယိုးအသေးပေးခြင်းကိုလည်းပဲပူဇော်တယ်လို့ခေါ်ပါတယ်ရှ िख ိုးဥချခြင်းကိုလည်းပဲပူဇော်တယ်လို့ခေါ်ပါတယ်အဲ့တော့ယနေ့အလုံးတရားဓမ္မတွေပူဇော်နေကြတယ် ရားလည်းပူဇော်ကြတယ်တန်ဃာတော်တွေကိုလည်းပူဇော်ကြတယ်ဘာကြောင့်မြန်ယခုလိုပစ္စည်းလေးပါလှူဒန်းပြီးတော့ပူဇော်ခြင်းအယိုသေးပေးပြီးတော့ပူဇော်ခြင်းနောက်ရှ िख ိုဥချပြီးတော့ပူဇော်နေတာလုပ်တယ်ဆိုတာအပြစ်တွေလည်းကင်းလို့ဂုံတွေလည်းပြည့်စုံလို့သာလင် ပြုလုပ်နေကြတာ ဖြစ်ပါတယ်အပြစ်မကင်းဂုံမရှိဘူးဆိုရင် ဘယ်သူမှ ပူဇော်ကြမှာမဟုတ်ပါဘူးအဲ့တော့ဘုရားပြည့်စုံကဗုဒ္ဓအရိယသာဝကတန်ဃာတော်တွေကိုပူဇော်ရင် နေနေလီပူဇော်ယုံနဲ့မိမိတို့မှာ အကျိုးရလဒ်တွေများစွာထွက်ပါတယ်ဗုဒ္ဓဘုရားရှင်ရာဇကြုံမြို့မှာ နေထိုင်စဉ်ကတရင်သုံးစဉ်ကရာဇကြုံမြို့မှာသူမနပန်းတယ်ဆိုတာရှိခဲ့ပူပါတယ်အဲ့ဒီသူမနပန်းတယ်ဟာအင်မတန်မှဆင်းရဲပါတယ်နေ့စဉ်နေ့တိုင်းပန်းရောင်းစားနေရတဲ့သူဆင်းရဲတယောက်ဖြစ်ပါတယ်နေ့စဉ်နေ့တိုင်း ရာဇကြိုကိုအုပ်ချုပ်တဲ့ဗိမိတာရရှင်ဘရင်ထံသွားပြီးတော့ပန်းဆက်တာရပါတယ်ဒီနေ့မှာတော့သူမနပန်းတွေဟာဗိမိတာရမင်းထံပန်းဆက်တာဖို့ရန်အတွက်ရာဇကြိုမျိုးကနေထွက်လာခဲ့ပါတယ်အဲ့ဒီအချိန်မှာဗုဒ္ဓဘုရားရှင်ကိုရောမြတ်ကလည်းဆုံးခံကြွလာပါတယ်ဗုဒ္ဓဘုရားဆုံးခံကြွလာတာကို သူမနာပန်းတယ်ဖူးတွေ့ရပါတယ်သူမနာပန်းတယ်ဟာဗုဒ္ဓဘုရားကိုဖူးတွေ့ရတဲ့အခါမှာကြည်ညိုတဲ့တရားတရားတွေတဖွာဖွာဖြစ်ပေါ်လာပါတယ်ဒါကြောင့်သူ့မှာပါလာတဲ့ပန်းတဆုပ်ကိုဗုဒ္ဓဘုရားရှင်ရဲ့ဥကောင်းပေါ်ကိုကျဲချပြီးတော့ပူဇော်ခဲ့ပါတယ် အဲ့တော့သမဏပန်းတွေဟာခုနပန်းမလူခင်မှာစဉ်းစားပါတယ်သူယူလာတဲ့ပန်းတွေကဗိမိသာရရှင်ဘရင်အတွက်ပန်းတွေဖြစ်ပါတယ်အဲ့တော့ဒီပန်းတွေကိုရှင်ဘရင်သွားဆက်တာမယ်ဆိုရင်ငါတဘဝစာတခဏစာပဲဖြစ်လိမ့်မယ်အဲဒီတော့တန္တရာတစ်ခုလုံးစာအတွက်ဗုဒ္ဓဖရာကိုလှူမယ်ဆိုပြီးတော့ပထမဆုံး န်းတဆုပ်ကိုပူဇော်ခြင်းဖြစ်ပါတယ်သူမနာပန်းတယ်လှူလိုက်တဲ့ဘုရားရဲ့ဥကောင်းဘော်ကိုကျဲချပူဇော်လိုက်တဲ့ပန်းတွေဟာအောက်ကိုပြန်မကြပဲနဲ့အပေါ်မှာမျက်နှာကျက်ချီသဖွယ်ဖြစ်ပြီးတော့နေပါတယ်အဲလိုမျက်နှာကျက်သဖွယ်ဖြစ်နေတာမြင်တော့သူမနာပန်းတယ်ပိုပြီးတော့ကြည်ညိုပြီးတော့နောက်ထပ်ပန်းတဆုပ်နဲ့ ကျဲချပူဇော်ပြန်ပါတယ်ဒုတိယပန်းတစုံနဲ့ပူဇော်တဲ့အချိန်မှာတော့ပန်းနေဟာဖျားရှင်ရဲ့ဘယ်ဘက်ညာဘက်မှာအင်းကြီးတဖွဲဖြည့်ပြီးတော့ကောင်းကင်ပေါ်မှာကြည်ရှိနေပါတယ်အဲဒီလိုအာနုဘော်ဒီမြင်တော့သူမနာပန်းတဲ့ဟာပို့ပြီးတော့ကြည်ညိုတဲ့ တရာစိတ်တွေဖြစ်ပေါ်လာပါတယ်ဒါကြောင့်ကြံရှိတဲ့ပန်းတွေကိုလည်းပဲဖရာရဲ့ဥကောင်းမောကနေပြီးတော့အကုန်လုံးကျဲချပြီးတော့ပူဇော်ခဲ့ပါတယ်အဲ့ဒီချိန်မှာတော့ပန်းတွေဟာကောင်းကင်ဘုံမှာအကုန်လုံးပြတ်သက်ကြီးတစ်ဖွဲကျောင်းဆောင်ကြီးတစ်ဖွဲဖြည့်ပြီးတော့နေပါတယ်အဲ့ဒီမြင်ကွင်းကိုမြင်ရတော့ အာလုံသောတရားဒဂမတွေဟာအဲ့ဒီနေရာကိုစုဝေးရောက်ရှိလာကြပါတယ်ဘုရားဘုရားရှင်ဟာသူမနာပန်းတဲ့ပူဇော်တာကို ကြည်ပြီးတော့ပြုံးတော်မူပါတယ်ပြုံးတော်မူခြင်းရဲ့အကြောင်းကိုလည်းအရှင်အာနန္ဒာက မေးလျှောက်တော်မူခဲ့ပါတယ် ရှင်အနန္ဒကမြတ်စွာဘုရားဘာကြောင့်မြန်ပြုံးတော်မူရတာပါလဲလို့မေးလျှောက်တော့မြတ်စွာဘုရားကအဖြေပေးပါတယ်အာနန္ဒာဒီသူမနပန်းတဲ့ဟာငါဘုရားကိုယခုလိုပန်းနဲ့ပူဇော်တဲ့အတွေ့အကြုံကဘာပေါင်းတသိန်းအပယ်မကြတော့ဘဲနဲ့လူပြည်နတ်ပြည်တွေမှာပဲဖြစ်ရမယ်လို့မိန့်တော်မူပါတယ် သူမနှိပ်စက်ပါဘူး။အဲကြောင့်ယနေ့အလုံးသောတရားဒကာမတွေအနေနဲ့ဒီတရားဒကာလေးကြည့်မယ်ဆိုရင် သူမနာပန်းတဲ့ဆင်းရဲသာသူလှူတဲ့ဝတ္ထုလေးဟာ ပန်းလေးအနှဲငယ်သာ ဖြစ်ပါတယ်။သို့တော်လည်းကြည်ညိုတဲ့တရားစိတ်ကြောင့်ဗုဒ္ဓဘုရားကိုပူဇော်တဲ့အတွက်ကြောင့်အကျိုးရလကတော့ကဘာပေါင်းတသိန်းတောင်မှ အပေမကြဘူးနောက်ဆုံးပိစေကဗုဒ္ဓဖြစ်တဲ့အထိအကျိုးရလတ်တွေ ရရှိတယ်ဆိုတဲ့တာတကလေးဖြစ်ပါတယ်။အဲကြောင့်မိမိတို့ပူဇော်တဲ့နေရာမှာပန်းလေးတပွင့်ပဲပူဇော်ရတယ်ဆိုပြီးတော့လည်းပဲအာမငယ်ဖို့အရေးကြီးပါလေ။တကယ်တော့ကြည်ညိုတဲ့တရားစိတ်သာလျှင်အရေးကြီးဆုံးဖြစ်ပါတယ်။ဒီနေ့ခေတ်မှာလည်းပဲဗုဒ္ဓရဲ့ကိုစားဓာတုစေတီဓမ္မစေတီဩဒိတစေတီပရိဘောဂစေတီတွေ ဒီလိုပန်းတွေနဲ့ပူဇော်မယ်ဆိုရင်လည်းပဲသူမနာပန်းတယ်လို့အကျိုးရလတ်တွေရရှိနိုင်ပါတယ်အဲ့တော့ဆရာတော်တို့ဗီယက်နမ်နိုင်ငံကြွတဲ့အခါမှာဗီယက်နမ်နိုင်ငံကတရားဒဂါမတွေဆရာတော်တွေကိုပန်းစည်းတွေလှူပြီးတော့ကြိုးစိုးကြတယ်နောက်ပန်းတွေခင်းပြီးတော့လဲကြိုးစိုးကြတယ်ပန်းတွေကျဲပြီးတော့လဲဆရာတော်တန်ဃာတော်တွေကိုပူဇော်ကြတယ်ဆိုတာဒါအင်မတန်ကောင်းတဲ့ အစဉ်လာဖြစ်ပါတယ်သူမနာပန်းတယ်လို့အကျိုးရလတ်မျိုးတွေရရှိနိုင်တဲ့ဥတ္တကောင်းမှုတွေဖြစ်ပါတယ်ပူဇော်တယ်ဆိုတဲ့နေရာမှာအာမိတပူဇာဓမ္မပူဇာဆိုပြီးတော့နှစ်မျိုးရှိပါတယ်အာမိတပူဇာဆိုတာစွမ်းသင်္ကန်းကြောင်းစေ စ္စည်းလေးပါလူတိုင်းချင်းစတဲ့ပူဇော်တာကိုတော့အာမိတပူဇာလို့ခေါ်ပါတယ်ဓမ္မပူဇာဆိုတာကတော့ဖျားဟောတဲ့အတိုင်းဖျားစကားကိုလေးစားလိုက်နာပြီးတော့ကြင်ကြံကြိုးကုပ်အားထုတ်တာကိုတော့ဓမ္မပူဇာလို့ခေါ်ပါတယ်ဗုဒ္ဓမြတ်စွာဘုရားရှင်ပရိနိဗ္ဗာန်သံဃာတိမှာ နတ်တွေကောလူတွေကောဗုဒ္ဓဘုရားကို ပန်းနေနဲ့ပူဇော်ကြပါတယ်အကြီးအကျယ်ပူဇော်ကြပါတယ်အဲ့လိုပူဇော်တဲ့အခါမှာဗုဒ္ဓမြတ်စွာကဒီလို ပန်းနေနဲ့အာမိတပူဇာထက်ငါဘုရားကိုဓမ္မပူဇာနဲ့ပူဇော်ခြင်းဟာတာ၍မြတ်တယ်လို့ပြိဋိဘံသံဃာနီမိတ်ဆိုတော်မူခဲ့ပါတယ် နောက်ဘုရားပြိနိဗ္ဗာန်စံဃာနီး၄လအလိုမှာယဟန်တော်၃ပါးရှိခဲ့ပါတယ်အဲ့ဒီယဟန်တော်၃ပါးဟာဘုရားရှင်နာကို မလာဘဲနဲ့တရားဘာဝနာတွေကြင့်ကြံကြိုးကုပ်အားထုတ်ခဲ့ပါတယ်အဲ့ဒီယဟန်တော်၃ပါးရဲ့နာမည်ကအတ္တဓာတ္တ ဓမ္မာရာမတိတ်တာလို့ခေါ်တဲ့ရဟန်းတော်၃ပါးဖြစ်ပါတယ်အဲ့ဒီအချိန်မှာဘုရားပြိဋိဘံဆံမှုလေးလာပဲလိုတော့တယ်အခြားရဟန်းတော်တွေကတော့ပူဆွေးတောကတွေဖြည့်ပြီးတော့ဘုရားရှင်နာမှာပဲဝိုင်းအောင်နေကြပါတယ်အဲ့ဒီရဟန်းတော်၃ပါးကတော့ဘုရားရှင်နာမလာပဲနဲ့တဏှာမှာသွားပြီးတော့ တရားအားထုတ်ပါတယ်တရားအားထုတ်ရင်လည်းယဟန္တာဖြစ်သွားကြပါတယ်ဘုရားရှင်ပြိဋိဘတ်ဆံဃာတိမလာလို့အခြားယန်းတွေက သူတို့သုံးပါးကို အပြစ်တင်ဝေဖန်ကဲ့ရဲ့ကြပါတယ်ဒီအကြောင်းကိုဘုရားဘုရားရှင်သိတော်မူတဲ့အခါမှာจิตာယန်းတို့ဒီယဟန်သုံးပါးဟာယန္တာဖြစ်အောင်ကြင့်ကြံကြိုးကိုအားထုတ်ခြင်းဖြင့်ငါဘုရားကို ပူဇော်နေတာဖြစ်တယ်။ဒါကြောင့်ဒီယဟန်သုံးပါးဟာတကယ်ငါဖရာကိုပူဇော်နေတဲ့ပုဂ္ဂိုလ်များဖြစ်တယ်။ဒီလိုပူဇော်ခြင်းသာလေအမြတ်ဆုံးဖြစ်တယ်လို့ဘုရားဖရာကမိန့်ကြားခဲ့ပါတယ်။အဲတော့ပူဇော်ခြင်းနှမျိုးကိုပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင် အာမိတပူဇာဆိုတာစွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါလှူဒန်းတာ အယိုသေးပြုတာရှ िख ိုးတာဒါတွေကိုအာမိတပူဇာလို့ခေါ်ပါတယ်ဓမ္မပူဇာဆိုတာကတော့တရဏဂုံစောက်တီတာ၅ပါး၈ပါးသီလတွေဆောင်ထိန်တာနောက်ဥပုပ်စောင့်နာသမထဝိပဿနာဘာဝနာတွေပွားများနေတာသည် ဒါအဓမ္မနဲ့ပူဇော်နေခြင်းဓမ္မပူဇာဖြစ်ပါတယ်ဒီအာမိတပူဇာနဲ့ဓမ္မပူဇာနှမျိုးမှာဓမ္မပူဇာနဲ့ပူဇော်ခြင်းဟာပိုပြီးတော့တာလွန်ပါတယ်အဲ့တော့နောက်ထပ်ပူဇော်သင့်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်များကတော့မိပါရီ

မိမိအပေါ်မှာအထိုက်လျောက်ကျေးဇူးတရားတွေရှိကြပါတယ်မိဘတွေဆိုတာလည်းပဲပြောမပြနိုင်အောင်ကျေးဇူးတွေရှိကြပါတယ်အဲလိုကျေးဇူးတရားတွေအသီးသီးရှိလို့မို့လို့အဲ့ဒီပုဂ္ဂိုလ်များကိုလည်းပူဇော်သင့် ပူဇော်ထိုက်တယ်လို့ဆိုလိုခြင်းဖြစ်ပါတယ်ပူဇော်ခြင်းရှိခိုးခြင်းဖြင့် ဘာကြောင့်မြန်အသက်ရှိသလဲဆိုတာလည်းပဲမေးစရာ ရှိပါတယ်အဲ့တော့တရားနဲ့တရားယိုသေးလေးစားတဲ့အခါမှာတဦးနဲ့တဦးမေတ္တာဓာတ်ဒီကရုဏာဓာတ်ဒီအားလုံးဟာကူးဆက်ပြီးတော့နေကြပါလေလောကမှာတဦးနဲ့တဦးမေတ္တာဓာတ်ဒီသက်ဝင်ပြီးတော့ကရုဏာဓာတ်ဒီသက်ဝင်ပြီးတော့တဦးနဲ့တဦးနေကြထိုင်ကြတဲ့အခါမှာ အင်မတန်မှစိတ်ချမ်းသာမှု ကိုချမ်းသာမှုတွေရရှိတယ်ဆိုတာအလုံးလက်တွေ့တွေ့ကြရမြင်ကြရမှာဖြစ်ပါတယ်ဒူဒီမှာရှိတဲ့မေတ္တာဓာတ်ကရုဏာဓာတ်ဒီဓာတ်သဘောတွေဟာပဟိဋ္ဌဓာတ်တွေကိုလည်းပဲကုဆဲပြီးတော့ရာဒီဥတုတွေမှန်ခြင်းဆိုတဲ့ပဟိဋ္ဌတွေလည်းပဲ ပြည့်စုံသွားပါတယ်မိုးလေဝသတွေမှန်တာဒါတွေဟာ လူတွေရဲ့မေတ္တာကရုဏာဓာတ်တွေနဲ့လည်းသက်ဆိုင်တယ်လို့ဒီလိုဆိုထားပါတယ်ကိုရှိရှိကာလကလူရိယာမေတ္တာဓာတ်တွေကရုဏာဓာတ်တွေအားကောင်းတဲ့အခါကျတော့လူတွေဟာရာသီဥတုတွေလည်းပဲမှန်ကန်ပါတယ်ရာသီဥတုတွေ မှန်ကန်တဲ့အခါကျတော့မိမိတို့စိုက်တဲ့ပြိုးတဲ့အစာအသောက်ဒီဟာလည်းပဲအလုံးအစီဩဇာတွေနဲ့ပြည့်စုံပါတယ်အဲ့ဒီအစီဩဇာရှိတဲ့အစာအသောက်တွေကို စားသုံးရတဲ့အတွက်ကြောင့်လည်းပဲလူတွေဟာ အသက်ရှည်ကြပါတယ် အစီဩဇာပြည့်စုံတဲ့စားတော့တွေစားတဲ့အခါမှာတက်တန်းတွေလည်းပဲတက်တန်းတွေလည်းပဲရှည်ကြတယ်အစီဩဇာရှိရစားတော့တွေစားတဲ့အခါမှာ ရုပ်ရည်တွေလည်းပဲလှပကြတယ်နောက်စိတ်လည်းချမ်းသာတယ်ကိုယ်လည်းချမ်းသာကြပါတယ် နောက်အစီဩဇာရှိတဲ့အစာတောက်တွေစားသုံးရတဲ့အခါမှာအာခွန်ဗလာတွေလည်းပဲ ကောင်းမွန်ပါတယ်။နောက်အစီဩဇာရှိတဲ့အစာတောက်ကို စားသုံးရတဲ့အခါမှာဉာဏ်ပညာတွေလည်းပဲပို့ပြီးတော့ထက်မြက်လာပါတယ်။တဝုနဲ့တဝုပူဇော်ခြင်းကြောင့်မေတ္တာကရုဏာဓာတ်တွေအဲ့ဒီအစ္ဆဒဓာတ်တွေကနေပြီးတော့ဗဟိတဓာတ်တွေအထိ ကူးဆက်ပြန့်နှံ့သွားပါတယ်ကူးဆက်ပြန့်နှံ့တဲ့အတွက်ကြောင့်အဆက်ဆက်အသက်ရှည်ခြင်းစတဲ့အကျိုးတရားတွေကိုရရှိခြင်းဖြစ်တယ်လို့ဒီလိုမိတ်ဆိုထားပါတယ်ပါတိကဝေကပါဠိတော်စက္ကဝတ္တိတုတ်တံမှာလူတွေအသက်ရှည်ခြင်းတိုးခြင်းနဲ့ပတ်သက်ပြီးတော့အကြောင်းအရာတွေ များစွာမိတ်ဆုံထားပါတယ်အဲ့တော့ယနေ့ခေတ်ကာလဟာလူတွေရဲ့တက်တန်းဟာတိုးတက်လာတာမဟုတ်ဘဲနဲ့စုပ်ယုပ်နေတဲ့စုပ်ကပ်ကာလကြီးဖြစ်ပါတယ်တဖြည်းဖြည်းနဲ့လူတွေရဲ့တက်တန်းဟာနောက်ဆုံး10နှစ်တက်တန်းအထိရောက်ရှိကြမှာဖြစ်ပါတယ် အဲ့ဒီ10နှစ်သက်တမ်းကနေမှတဖြည်းဖြည်းလူတွေမေတ္တာကရုဏာတွေသက်ဝင်လာရင်သက်တမ်းတွေပြန်ပြီးတော့ရှည်လာကြမှာဖြစ်ပါတယ်အဲ့တော့အဲ့မှာသက်တမ်းရှည်လာတဲ့အထဲမှာမိဘတွေကို ပူဇော်ခြင်းမိမိတို့ရဲ့ဦးကြီးဦးလေးတော်လေးတွေကို ပူဇော်ခြင်းမိမိထက်အသက်ကြီးတဲ့အကိုအမ အဲ့ဒီပုဂ္ဂိုလ်တွေကို ပူဇော်ကြမယ်ဆိုရင်အသက်တန်းနေတဖြည်းဖြည်းနဲ့ရှေးလာတယ်ဆိုတဲ့အကြောင်းဗုဒ္ဓဘုရားကိုယ်တိုင်မိန့်ကြားခဲ့ပါတယ်။အဲအလုံးပြန်ပြီးတော့ပူဇာစပူဇနီယာနံပူဇော်သင့်ပူဇော်တတ်တဲ့ပုဂ္ဂိုလ်များ ပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင်ဘုရားပိစိကဗုဒ္ဓအရိယသာဝကတွေ ယနေ့ခေတ်တန်ဃာတော်အရှင်မြတ်ဒီနောက်သီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဤနောက်မိဘဤဦးကြီးဦးလေးတော်လေးအသက်ကြီးတဲ့ပုဂ္ဂိုလ်အကိုနှမစတဲ့ပုဂ္ဂိုလ်များဟာ ပူဇော်သင်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်များဖြစ်တယ်လို့အလုံးအချုပ်မှတ်သားကြရမှာဖြစ်ပါတယ်ပူဇော်သင်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်များကိုပူဇော်ခြင်းအပြင် ပစ္စုပန်မှာလည်းပဲရသိရထိုက်တဲ့အကျိုးရလဒ်တွေရရှိတယ်။တန္တရာမှာလည်းပဲရသိရထိုက်တဲ့အကျိုးတရားတွေရရှိတာဖြစ်တဲ့အတွက်ကြောင့်ပူဇော်သင့်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်ခြင်းကိုမင်္ဂလာတပါးပါလို့ဗုဒ္ဓဘုရားကမိန့်ကြားတော်မူခဲ့ပါတယ်။ ဒါကြောင့်အားလုံးသောယနေ့ပရိသတ်တို့အနေနဲ့ပူဇော်သင်ပူဇော်ထိုက်တဲ့ပုဂ္ဂိုလ်များကိုပူဇော်ကြပါပူဇော်ပြီးတော့မင်္ဂလာတရားနဲ့အဲပူဇာစပူဇဏီယာနဲ့ဆိုတဲ့မင်္ဂလာတရားနဲ့အမြဲတမ်းပြည့်စုံအောင်နေကြထိုင်ကြပါလို့တိုက်တွန်းရင်းနဲ့ယနေ့ည မင်္ဂလာသုတ်တံတရားတော်ကိုဤချုပ်ပါတယ်